အခန်းကြီး40အငယ်1မှ9တပန်းထာဝရဘုရားက အနန္တတကုရှင်ကို ဆုံးမသောသူသည်ဆန့်ကျင်ဘက်ပြုဦးမည်လောဘုရားသခင်ကိုအပြစ်တင်သောသူသည်ပြန်ပြောစေတော့ဟုယောဘအားမိန်တော်မူလျင်ယောဘကအကျွန်ုပ်သည်ဆိုးရုပ်ပါ၏ကိုရောအားအဘယ်သို့ပြန်လျှောက်ရပါမည်နည်းအကျွန်ုပ်သည်ကိုနှုတ်ကိုကိုလက်နှင့်ပိတ်ပါမည်တချိန်ပြောမိပါပြီတဖန်မပြောဝွင့်ပါနှစ်ချိန်တိုင်အောင်ပြောမိပါပြီ သို့ရာတွင်ထပ်၍မပြောဝံ့ပါဟုထာဝရဘုရားအားပြန်၍လျှောက်လေ၏တဖန်ထာဝရဘုရားသည်မိုးသက်မုန်တိုင်းတဲကယောဘအားမိန်တော်မူသည်ကားလူယောက်ျားကဲ့သို့တင်ဤခါကိုစီးလော့ငါမေးမြန်းသောပြဿနာတို့ကိုဖြေလော့တင်သည်ငါတရားစီရင်ချက်ကိုပယ်မည်လောတင်သည်ကိုယ်တိုင်ဖြောင့်မတ်ဟန်ရှိစေခြင်းငါငါကိုအပြစ်ရှိသည်ဟုစီရင်မည်လော သင်သည်ဘုရားသခင်လက်ယုံကဲ့သို့သောလက်ယုံရှိသလိုဘုရားသခင်အတန်ကဲ့သို့သောအတန်နှင့် မိုးချုံနိုင်သလိုထူးဆန်းသောဘုံတကူအာနုဘော်ကိုဝတ်ဆောင်လောတင့်တယ်သောဂုံတရေနှင့်တစားဆင်လောသင်၏အမျက်အရှိန်ကိုလွှတ်လော မာနထောင်လွှားသောသူ အပေါင်းတို့ကိုကြည့်ရှု၍နှိမ်ချလောမာနထောင်လွှားသောသူ အပေါင်းတို့ကိုကြည့်ရှု၍ရှုံချလောအာရမလူတို့ကိုနှိပ်နှင်း၍သူတို့ကိုမြေမှုန့်၌ တဆုဒီဝှက်ထားလောသူတို့မျက်နှာများကိုမှောင်မိုက်၌ဖုံးအုပ်လောတို့ပြုလင်တင်ဤလက်ရလက်ယုံသည်တင့်ကိုကယ်တင်နိုင်သည်ဟုငါဝန်ခံမည်အငယ်၅မှ24တင်နှင့်အတူငါဖန်ဆင်းသောဘေခမုတ်ချင်းကိုကြည့်ရှုလောနွားကဲ့သို့မြက်ကိုစားတတ်၏သူ၏တကိုးသည်ခါ၌၎င်းသူ၏ခွန်အားသည်ဝမ်းကြော၌၎င်းတည်လျက်ရှိ၏ ။သူ့အမြီးသည်အာရဇ်ပင်ကဲ့သို့လှုပ်တတ်၏။ပေါင်ကြောတို့သည်အထပ်ထပ်ရှိကြ၏။အရိုးငယ်တို့သည်ကြေးဝါကြောင်း၊အရိုးကြီးတို့သည်သံတုံးကဲ့သို့ဖြစ်ကြ၏။ဘုရားသခင်ဖန်ဆင်းသောသတ္တဝါတို့တွင်ထူးဆန်းသောသတ္တဝါဖြစ်၏။သူ့ကိုဖန်ဆင်းသောဘုရားသာလျှင်သူ၏တံစဉ်ကိုပေးပြီ။မြေတိရစ္ဆာန်အပေါင်းတို့၊ကစားစရာတောင်ရိုးသည်သူ၏ကျက်စားရာအရပ်ဖြစ်၏။အရိပ်ကောင်းသော အပင်အောက်၊ကျူပင်ခြုံပုတ်အောက် ရေများသောအရ၌နေတတ်၏ထိုအပင်တို့သည်အရိပ်နှင့်လွှမ်းမိုး၍ချောင်းနာမိုးမခပင်တို့သည်ဝိုင်းကြ၏မြည်ရထတော်လဲသူသည်မပြေးတတ်သူ၏ကတွင်ကိုယော်ဒန်မြည်ရဖွင့်တိုက်တော်လဲမတုံမလှုပ်ဘဲနေတတ်၏ထိုမြင်းကိုထင်ရှားစွာဖမ်းယူမိလောသူ၏နှာခေါင်းကိုတန်ကျိတ်နှင့်ဖောက်မိလော